သာသနာတော်တက္ကရာ2543ခုနှစ်လူရောဟာကောဇာတက္ကရာ1362ခုနှစ်ကုရဝတ္တတမိုးလာရာတိတော်တလင်းလကွယ်နီယနေ့ရှင်မင်းဝသာသနာရိပ်တာသို့ဓမ္မတာဝနာကုတ္တူလာရောက်စီပူးချတဲ့ဓမ္မမာမက

ဟောကြားထားတဲ့ဒေသနာဖြစ်ပါတယ်အထူးအားဖြင့်ဘုန်းကြီးတို့ယောဂီများကိုနားလည်လွယ်လွယ်လောက်တဲ့နာမည်နဲ့ပြည့်ပြီးတော့ဟောရတယ်။သိမင်းကို မကြောက်ရန်တရားလို့ဒီလိုပဲအမည်ပေးလို့ရပါတယ်။ဒီတရားတော်ကိုဘုရားရှင်ကိုရောင်မြတ်ကြီးရာဇဂုံမြို့ဝေလုံဝန်ကျောင်းတော်မှာတရင်သုံးပြီးတော့နေစဉ်အခါတစ်ပါးမှာ ဇာနုတော်နီဆိုတဲ့ပုံနာကြီးမြတ်စွာဘုရားထံရောက်မြတ်စွာဘုရားထံရောက်ပြီးတော့တင့်လျော်လျောက်ပတ်တဲ့နေရာဌာနမှာထိုင်ပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကို သူသိလိုတဲ့မေဘုံပု္ပ္ပာနေအဖြစ်မြတ်စွာဘုရားကိုသူလျှောက်ထားတယ်အဟဟိဘောဂဓမ္မဧဝံဝါဒီဧဝံဒိဋ္ဌိ နာတိယောမရဏဓမ္မောတမနောနပါယတိနတန္တာတနတန္တာတံအပိစေတိမရဏတာတိဘောဂရမရှင်ဘုရားဂေါရမဘောဂရမရှင်ဘုရားဂေါရမအဟံဘုရားတတိတော်တိဧဝံဝါဒီဤသို့သောအယူဝါဒရှိပြီးဧဝံဒိဋ္ဌိဤသို့သောအယူဝါဒအယူအဆရှိပြီးအာမိဖြစ်ပါ၏ ကိန္တိဘေသို့သောအယူအဆရှိသည့်အာမိဖြစ်သည်ဟူမူကားယောအချင်းသူတိမရဏဓမ္မောသိခြင်းသဘောရှိသည့်တမန်တော်ဖြစ်ပါလျက်မရဏတသိခြင်းမနာဘာယတိမကြောင့်မရဏတသိခြင်းမနာမရဏတသိခြင်းမတန္တတံထိတ်လန့်ခြင်းသို့နာအပိစတိမယောသောထုပုဂ္ဂိုလ်မျိုးသည်နတ္ထိမရှိနိုင်ပါချေ။ ဤသည့်ဤသို့သောအယူအဆရှိသည့်အာမိဖြစ်ပါ၏မြတ်စွာဘုရားတဏှိတော်ရဲ့အယူဝါဒကတော့အယူအဆကတော့ဒီလိုရှိတယ်ဘုရားလောကမှာလူများဟာမရဏဓမ္မောတ္တမာနောနပါယတိသိခြင်းသဘောဆိုတာရှိတယ်။အဲဒီသိခြင်းသဘောကိုမကြောက်တဲ့ပုဂ္ဂိုလ်သိခြင်းသဘောကို မထိတ်လန့်တဲ့ပုဂ္ဂိုလ်ရဲ့လို့လောကကြီးမှာမရှိနိုင်ဘူးဗျာတဲ့လောကကြီးမှာမရှိဘူးလို့တပည့်တော်ဒီလိုအယူအဆအယူဝါဒရှိပါလေအခုခွန်ကြီးတို့လောကကြီးထဲမှာလည်းပြန်ပြီးရှိပေါ့တင်ရမှာမကြောက်တဲ့ပုဂ္ဂိုလ်လောကကြီးမှာရှိရလားမရှိဘူးယောဂဝေနာတွေဖြစ်စီနှိမ့်စေလို့တင်ရတော့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတင်ရမှာကိုကြောက်လုံးလို့ မိမိအင်မတန်ချင်းမြတ်လို့တဲ့မိသားစုနဲ့မိမိအင်မတန်ချင်းမြတ်မိမိအင်မတန်မြန်လို့တဲ့တိုက်ဒေတာတွေစိန်နေရွှေတွေကြောက်တံပရမယာတွေမိမိရဲ့ဝတ္ထုပစ္စည်းတွေဒါတွေနဲ့သုံးခွာရတော့မှာပါလားလို့စိတ်ထဲကတွေးမိပြီးတော့တရားမှာကိုကြောက်သလားမကြောက်ဘူးလားကြောက်ကြတဲ့ပုဂ္ဂိုလ်များတယ်ကြောက်ကြတဲ့ပုဂ္ဂိုလ်များတယ်များတယ်ဆိုတာအခုဘုန်းကြီးတို့ဓမ္မယုံကြီးထဲမှာအားလုံးကိုကြုံကြည့်လိုက် ကြောက်တဲ့ပုဂ္ဂိုလ်ကြီးတွေပဲဖြစ်မှာ။တည်ခြင်းနဲ့ကြုံတွေ့နိုင်ရင်လို့ဖြင့်မကြောက်တဲ့ပုဂ္ဂိုလ်ဆိုတာအင်မတန်ရှားပါပါလေ။အရိယာပုဂ္ဂိုလ်ကြီးယဟန္တာပုဂ္ဂိုလ်များသိရမှကြောက်သေးရလား။မကြောက်တော့ဘူး။အဲဒီပုဂ္ဂိုလ်မျိုးတွေမှမကြောက်ဘူး။အဲတော့အခုဒီမှာဇန်လူတောင်းဒီပုံနာကြီးကလောကမှာရှိနေကြတဲ့လူများဟာတေခြင်းဘေးနဲ့ကြုံတွေ့လာတဲ့အခါမှာကြောက်ရွံ့ထိတ်လန့်ခြင်းဆိုတာ ကြောင်းလို့ထိနာမှုမရှိတဲ့ပုဂ္ဂိုလ်လောကကြီးထဲမှာမရှိနိုင်ပါဖေဟာလို့ဒီလိုတပည့်တော်ယူဆရှိပါတယ်။အဲလိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလျှောက်တဲ့အခါကျတော့ဘုရားရှင်ကိုရောင်မြတ်ကြီးကအတ္တိဗျမနာဓမ္မအတ္တိဗျမနာမရဏဓမ္မောတမနောပါယတိတန္တတံအပိစတိမရဏတံဗျမနာဇာနုတောနိပုံနာကြီးရောအကျင်တို့တိမရဏဓမ္မောသိခြင်းသဘောရှိသည့်တမ္မနောဖြစ်လျင်မရဏတသိခြင်းသဘောမှ ဘာယတိကြောင့်ဤမရဏတတေခြင်းသဘောမှတန်တတာထိတ်လန့်ခြင်းတို့အပိစတိရောက်ဤသောထိုသူသည်အဋ္ဌိရှိပါပေ၏တဲ့ဟုတ်တယ်တဲ့တေခြင်းသဘောနဲ့ကြုံတွေ့လာတဲ့အခါမှာအဲ့ဒီတေခြင်းသဘောမှာကြောက်ရွံ့တဲ့ပုဂ္ဂိုလ်ထိတ်လန့်တဲ့ပုဂ္ဂိုလ်ရှိတယ်ဒါရင်လားဆိုတော့နောက်တစ်မျိုးရှိသေးတယ်အဋ္ဌိပဏာပြမနာမရဏဓမ္မောတမ္မနောနဘာယတိနတ္တတာတံအပိစတိမရဏတံ ဗျမနာဇာနုတောနိပုံနာကြီးရောအကျင်ဒုတိမရဏဓမ္မောသိခြင်းသဘောရှိတိတမနောဖြစ်ပါလျက်မရဏတံသိခြင်းတဘောမှနတ္တမရဏတံသိခြင်းတဘောမှနဘာယတိမကြောင့်တန်တတံထိလန်ခြင်းသို့နာအပိစတိမယောင်သောထိုသောသောသူတိအတ္တိရှိပါပေ၏ဇာနုတော်နိပုံနာကြီး သိခြင်းသဘောဆိုတာရှိတယ်အဲ့ဒီသိခြင်းသဘောနဲ့ကြုံတွေ့လာတဲ့အခါကလမျိုးမှာအဲ့ဒီသိခြင်းသဘောမှာမကြောက်ရွံ့တဲ့ပုဂ္ဂိုလ်မထိလန့်တဲ့ပုဂ္ဂိုလ်လည်းပဲရှိတယ်လောကကြီးထဲမှာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီသိခြင်းပြီးမှကြောက်ရွံ့ထိလန့်တော့ကြောက်ရွံ့ထိလန့်တတ်တဲ့တတ်သောပုဂ္ဂိုလ်လည်းပဲရှိတယ် လောကမှာတည်ခြင်းပြီးမှမကြောက်ရွံ့မထိတ်လန့်တတ်သောသူလည်းပဲရှိတယ်လို့အဲဒီလိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကနှမျိုးနှစ်ဆန်းဟောလိုက်တယ်အဲ့လိုဟောတဲ့အခါမှာဇန်တို့သောဏီပုံသားကြီးကလည်းပဲတခါတဲ့သူ့ရဲ့အယူဝါဒကသိချင်းသဘောမှာကြုံတွေ့လာတဲ့ပုဂ္ဂိုလ်တိုင်းဟာမကြောက်တဲ့ပုဂ္ဂိုလ်လောကကြီးရှိတယ်လို့သူမထင်ဘူး။လောကကြီးထဲမှာသိချင်းသဘောနဲ့ကြုံတွေ့လာရင်ကြောက်တဲ့ပုဂ္ဂိုလ်ကြီးတွေပဲလို့သူယုံကြည်ထားတယ်၊ယူဆထားတယ် အဲဒါကိုဘုရားရှင်ကိုရောင်မြတ်ကြီးကဒီချင်းသဘောမှကျုံတွေ့လာတဲ့အခါမှာကြောက်တဲ့ပုဂ္ဂိုလ်လည်းရှိတယ်မကြောက်တဲ့ပုဂ္ဂိုလ်လည်းရှိတယ်နှမျိုးခွဲပြီးတော့မဟောပေဘူးလားဗျာအဲလိုဟောတဲ့အခါကလည်းမှာဘုရားရှင်ကိုရောင်မြတ်ကြီးကဆက်လက်ပြီးတော့ကတ္တမောဇပြမဏမရဏဓမ္မောတမနောဘယတိတန္တာတံအပိစ္စတိမရဏတံဣရပြမဏဧကိသောကာမေတုဝိတရာကိုဟောတိအဝိတိအဝိတိသံတော်အဝိကတပေမောအဝိကတပိပါပိသော အဝိကတပရိလာဟောအဝိကတတနောဗြဟ္မဏပုံနာကြီးမရဏဓမ္မသိခြင်းသဘောရှိပြီးတမ္မနောဖြစ်လျက်တမ္မနောမရဏဓမ္မသိခြင်းသဘောရှိပြီးတမ္မနောဖြစ်ပါလျက်ဂတမောဇအဘေပုဂ္ဂိုလ်သည်မရဏတန်သိခြင်းသဘောမှဘာယတိကြောက်သည်တန်တန်တန်ထိတ်လန့်ခြင်းသို့အပိစ္စတိရောက်သည်ဘုရားရှင်ကိုယ်တော်မြတ်ကြီးကကိုယ်တော်တိုင်မိန့်ခွန်းထုတ်လိုက်တယ်။ ဒီလိုကိုယ်တော်တိုင်မေခွန်းထုတ်ပြီးတော့ကိုယ်တော်တိုင်နဲ့ပြန်ပြီးတော့ဖြေပြတော်မူတဲ့အဲဒီပု္ပ္ပာမျိုးကိုကထေတုကမြတ်တာပု္ပ္ပာလို့ခေါ်တယ်။ကိုယ်တော်တိုင်ဖြေပြတော်မူလို့တဲ့အတွက်ကြောင့်မို့မေတော်မူခြင်းဖြစ်တယ်။ဗျမနာသံတို့တော်ဤပုံနာကြီးဣရာဣနောက၌ဧကိဇောရှုသောပုဂ္ဂိုလ်သည်ကတမိသူငါမငါမြအာယုကမဂုံတရားတို့၌အဝိဒါရာဂောမကင်းရှင်းတော်ရာကရှိသည်ဟောတိဖြစ်ပါ၏။ အဝိကတိဆံတော်မသိရှင်းသောလူသန္တရှိသည့်အဝိကတပေမော မကင်းကွာသောချက်ချင်းရှိသည့်အဝိကတပိပာသောမကင်းရှင်းသောမကင်းရှင်းသောတောက်တုံးလိုမှုရှိသည်အဝိကတပရိလာဟောမကင်းရှင်းသောမကင်းရှင်းသောပူလောင်မှုရှိသည်အဝိကတတဏောမကင်းရှင်းသောတဏှာရှိသည်ဟောသည်ဖြစ်၏ဓမ္မိနံထိုပုဂ္ဂိုလ်ကိုအညတရောအမျိုးမျိုးသောကာလောပြင်းထန်သော လောကတင်ကိုသိရင်ညိုညင်းစွာအသက်မွေးရကြောင်းဖြစ်သောယောဂသည်ခုတတိတွေ့ထိနှိမ့်စေ၏ဉာဏ်တရိနာတဘာဘသောခါလီနာ ပြင်းထန်သောရောဂတင်ကိနာသိရင်ညိုညင်းစွာအသက်မွေးရကြောင်းဖြစ်သောယောဂသည်ဗုဒ္ဓသာတွေ့ထိနှိမ့်စေအပ်သောတတထိုပုဂ္ဂိုလ်မှာဧဝံတို့တွေ့တော်ပူပွင့်ခြင်းသည်ဟောသည်ဖြစ်ပါ၏ကာမဂုဏ်အာယုန်တွေကိုတတ်မဲ့နှစ်တဲ့ခုံမြင်တွေ့တာနေတဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်ဟာယောဂဝေဒနာတွေစွဲကပ်ပြီးတော့လာတဲ့အခါသင်နောက်တဲ့ပြင်းထန်တဲ့ယောဂဝေဒနာတွေစွဲကပ်ပြီးတော့လာတဲ့အခါမှာသူ့ရဲ့တဏ္ဍာမှာဒီလိုတွေးမှုတွေးတော်မှုတွေပူပန်မှုတွေဖြစ်လာတယ်။ဘယ်လိုတွေးတော်ပူပန်မှုတွေဖြစ်တယ်ဆိုရင်ဝတ္တစင်စဉ်သိညာချစ်ခင်ပွဲဖြစ်ကုန်သောဖြစ်ခင်ပွဲဖြစ်ကုန်သောကာမငါးပါးအာယုံကာမဂုဏ်တရားတို့သည်မင်္ဂကိုသဟေတန်တိစွန့်ခွာကြကုန်တော့လတံငါးပါးအာယုံကာမဂုဏ်တရားတွေကငါ့ကိုစွန့်ခွာကြတော့မင်း အဟံငါတိအဟံငါတိလည်းပဲဒီရေရှိကိနှစ်တဲ့ဝေဖြစ်ကုန်သောကာမီ၅ရာအာယုံကာမဂုဏ်တရားတို့ကိုသဟိတာမီဆွန့်ခွာထားရရတော့အံတောတုသူတိသောစတိစိုးရင်ဤဆိုရင်ဤဒီနမတိပင်မန်ဤပင်မန်ဤပရိဝေပရိဒေဝတံငိုကြွေးမြည်တမ်းဤဩရတာလိန်ရင်ဘတ်ကိုတီခါထုရ၍ကန္တတိမြည်တမ်းဤသမဝံပြင်းစွာတွေ့ဝေခြင်းတို့လည်းပဲအပိစတိရောက်ဤယမနာ ဇံတို့တောနိပုံနာကြီးအယံပုဂ္ဂလောဤသို့သောပုဂ္ဂိုလ်သည်ခေါ်စဉ်စဉ်မရဏဓမ္မောသေခြင်းသဘောရှိသည့်တမ္မနောဖြစ်လျက်ဘာယတိသေခြင်းမှာကြောင်းရွံ့လေ၏မရဏတန်သေခြင်းသဘောမှာတန်တန်တန်ထိတ်လန့်ခြင်းတို့အပိစတိရောက်၏ဣတိဤသို့ဘဂဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုတော်မြတ်ကြီးသည်အဝဇံကောင်းစွာမလွေဟောကြားတော်မူခဲ့ပါ၏တည်း ဘုရားရှင်ကိုတော်မြတ်ကြီးကဇာနုတော်လူပုံနာကြီးတဲ့ငါးများအာယုကာမဂုဏ်တရားတွေကိုလူကျင်တတ်မဲ့နှစ်သက်တွေ့တာနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်များယောဂဝေဒနာတွေကြောက်ရလို့ဒီကံနည်းစေစေအချိန်ရောက်လာပြီဆိုရင်အဲ့ဒီလိုတွေ့တော့ပူပန်မှုတွေဖြစ်တယ်ဘယ်လိုတွေ့တော့ပူပန်မှုတွေဖြစ်တယ်ဆိုရင်ငါချစ်ခင်နှစ်သက်မြန်လို့တဲ့ ရူပယုံတဏယုံကန္နာယုရတယုံဖုဒ္ဓဘာယုံဆိုတဲ့ဒီငါးပြန်အာယုံကာမဂုဏ်တရားတွေကမိမိကိုစွန့်ခွာသွားကြတော့မယ်။မိမိကိုယ်၌ကလည်းပဲမိမိအင်မတန်ဉာဏ်တို့တဲ့ဒီငါးပြန်အာယုံကာမဂုဏ်တရားတွေကိုစွန့်ခွာရတော့မယ်လို့အဲလိုစွန့်ရင်ပူပန်မှုတွေဖြစ်ပြီးတော့နေတယ်။ဒီလိုစွန့်ရင်ပူပန်မှုတွေဖြစ်ပြီးတော့နေတဲ့ပုဂ္ဂိုလ်ဟာမရဏဓမ္မတေခြင်းသဘောမှသမန်တော်ဖြစ်နေဘာယတိတေခြင်းမှကြောက်ရွံ့ပေ၏ မရဏတန်သေးခြင်းမှတန်တတာထိတ်လန့်ခြင်းတို့အာပစ္စတိရောက်ပါ၏ကံမဂုဏ်အာယုန်တရားတွေကိုမြတ်တဲ့တွေ့တာတတ်မဲ့နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးဟာတရားမှကိုကြောက်တဲ့ပုဂ္ဂိုလ်တဲ့တရားမှကိုဗာဖြစ်တဲ့ပုဂ္ဂိုလ်လေတကယ်စဉ်းစားကြည့်လေမိမိရဲ့ဒီမှာတိုက်တဲ့ကားတွေစိမ့်နေရွှေတွေငွေတွေကြောက်တံပရမညာတွေတနည်းအားဖြင့်မိမိအင်မတန်မှမြန်လို့ရဲ့မိမိရဲ့ခင်မောမိမိရဲ့ဇနီးမိမိရဲ့သားသမီး အဲဒီလိုအာယုံတွေကိုမိမိစွန့်ခွာသွားရတော့မယ်ဆိုရင်စိတ်ထဲမှာပူပင်သောကတွေမဖြစ်ပေဘူးလားအဲလိုပူပင်သောကတွေဖြစ်နေတယ်ဆိုတာဟာဘုန်းကြီးတို့တရားမှာကြောက်လို့လားမကြောက်လို့လားဒီကြောက်လို့အဲလိုတဏှာရှိနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမှာကြောက်တဲ့ပုဂ္ဂိုလ်ဒါကြောင့်ကာမတဏှာညှိတွေ့တာတေမှာကြောက်ရွံ့ပြီလို့ဒီမှာမှတ်တမ်းလေးထည့်ထားတယ်ဆိုကြည့်ကာမတဏှာညှိတွေ့တာ သေမာကြောက်ရွံ့သည်ကာမတဏညိတွေရာသေမာကြောက်ရွံ့သည် အဲဒီလိုကာမဂုဏ်အာယုန်ဤအင်မတန်မှမြန်လို့တွေ့တာနှစ်သက်ဆွဲလန်းနေတဲ့ပုဂ္ဂိုလ်တွေဟာတရားမှသိချောက်တယ်။နောက်နမနိကဘာလဲဆိုတော့မိမိကိုယ်ကိုမိမိနှစ်သက်ဆွဲလန်းနေတဲ့ပုဂ္ဂိုလ်အချို့ပုဂ္ဂိုလ်များမိမိကိုယ်ကိုလည်းမိမိပြန်ပြီးတော့နှစ်သက်မြန်လို့နေတာရင်းမရှိပေဘူးလား။အဲလိုမိမိကိုယ်ကိုမိမိနှစ်သက်မြန်လို့နေတဲ့ပုဂ္ဂိုလ်ဟာလည်းပဲအဲဒီပုဂ္ဂိုလ်ဟာလည်းပဲတရားမှကြောက်သလားမကြောက်ဘူးလား။ကြောက်တယ်။ ဒီခန္ဓာကိုယ်ကြီးကနေပြီးတော့သွတ်ခွာသွားရတော့မှာပါလားမိမိအင်တာမြန်လို့ရဲ့မိမိခန္ဓာကိုယ်ကြီးကနေပြီးတော့မိမိခန္ဓာကိုယ်ကြီးဆုံးပြစ်သွားရတော့မှာပါလားစသည်ဖြင့်အဲ့ဒီပုဂ္ဂိုလ်ဟာတရားမှကိုကြောက်ပြီးတော့နေတတ်တယ်။ဒါကြောင့်ကိုကိုမိဤကိုခန္ဓာညှိတွေ့တာသိမှကြောက်ရွံ့သည်လို့ဒီမှာခံပုံလေးရေးတာလေဆိုလိုက်။ဤကိုခန္ဓာညှိတွေ့တာသိမှကြောက်ရွံ့သည်ဤကိုခန္ဓာညှိတွေ့တာ ညိတွေ့ရာသေမာကြောက်ရွံ့သည်ယောဂဝေဒနာတွေကြားရောက်ခံစားနေရပြီဆိုတဲ့ပုဂ္ဂိုလ်ဟာဘယ်လိုစိတ်ထဲမှာကြံစီတွေဖြစ်ပေါ်လာတယ်အတွေ့အကြုံပူပင်မှုတွေဖြစ်တယ်ဆိုတော့ပိယောဝတ္တမံကာယောသဟိတတိ ပိသံကာယသဟိတာမိမင်္ဂကိုကာယောမင်္ဂကိုဝတ္တစင်စဉ်မင်္ဂကိုပေယောချစ်ခင်ပွဲဖြစ်သောကာယောဟောဤခန္ဓာကိုယ်ကြီးသည်ဝတ္တစင်စဉ်ဧကမှအာဖြင့်သဟိတတိစွန့်ခွာသွားတော့လက်တံအဟံငါတိလည်းပင်ပိယောချစ်ခင်နှစ်သက်မြတ်လို့အပ်သောကာယဟောဤခန္ဓာကိုယ်ကြီးကိုသဟိတာမိစွန့်ခွာခဲ့ရတော့မိပါရကားငါ့အိမ်မတန်မြန်လို့တဲ့ဒီခန္ဓာကိုယ်ကြီးကိုငါစွန့်ခွာသွားရတော့မှာပါလား ဒီခန္ဓာကိုယ်ကြီးကငါ့ကိုစွန့်ပြစ်သွားတော့မှာပါလားလို့တွေးတောပူပင်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာတရားမှာကိုကြောက်သလားမကြောက်ဘူးလားဒီတရားမှာကိုကြောက်တယ်နောက်တစ်ခါတရားမှာကြောက်တဲ့ပုဂ္ဂိုလ်အဲ့ဒီတရားမှာကြောက်တဲ့ပုဂ္ဂိုလ်ကဘာလဲဆိုရင် ကုသိုလ်တရားတွေကိုမပြုတ်မိဘဲနဲ့အကုသိုလ်တရားတွေပြုတဲ့ပုဂ္ဂိုလ်အကုသိုလ်တရားတွေများတဲ့ပုဂ္ဂိုလ်ဟာတရားမှာကြောက်သလားမကြောက်ဘူးလား ဘာကြောင့်လဲသူ့မှာအားကိုးရာတွေရှိလို့လားမရှိလို့လားဒီအားကိုးရာမရှိလို့ကုသိုလ်တရားတွေဒါနာကုသိုလ်လည်းမပြုဘူးသီလကုသိုလ်လည်းမဆောင်ဘူးဘာဝနာကုသိုလ်လည်းပဲမပွားများဘူးအဲလိုကုသိုလ်တရားတွေကိုဖယ်ကျင်းပြီးတော့မကောင်းမှုဆိုတဲ့ဒုစရိုက်တရားတွေတူတဲ့တခြင်းဒုစရာကုရင်ဒုတာအင်အားပြမခြင်းဆိုတဲ့မကောင်းမှုဒုစရိုက်တရားတွေပြုလုပ်နေတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ဟာ မကြမ်းမမယောဂဝေဒနာတွေဆွဲကပ်ပြီးဆိုတဲ့အခါကလည်းကြတော့ကြောင်ချောက်ချားနဲ့တောင်းပြောမြောက်ပြောတခါရန်ထပြေးတော့မယ့်ပုံစံမျိုးဖြင့်တခါတရံရုပ်ကံပြီးတော့ဖြစ်နေတာဟာဘာကြောင့်လဲတရားမှကြောက်လို့လားမကြောက်လို့လားအဲဒီပုဂ္ဂိုလ်ဟာဒီကံနေသေးသေးချင်းကကာလမှာဘယ်လိုတွေးတော်ပူပန်မှုတွေဖြစ်ပေါ်ပြီးတော့လာတတ်မလဲဆိုရင်ယမတာပွန်အဂတကလျာဏံအဂတကုသလနာအဂတဘိရုဒ္ဓံဘိရုဒ္ဓနာကတပပါဏဂတလုဒ္ဓနာဂတကိတိတနာ ကတကိနိတနာကတိတံခတိပိစ္ဆပစ္စမိဘောအချင်းတို့အဂတကလျာဏနာပြပြုအပ်သေးသောကောင်းမှုရှိကုန်သောအဂတကုသလနာမပြုအပ်သေးသောကုသိုလ်ရှိကုန်သောအဂတဘိရုဒနာနာမပြုအပ်သေးသောကြောင့်ယွန်ခြင်း ကာကွယ်တားဆီးတတ်သောကုသိုလ်ရှိကုန်သောကတပါပနာပြုအပ်သေးသောယုံမှသောအကုသိုလ်ရှိကုန်သောကတလုဒ္ဒနာပြုအပ်သေးသောကြံ့ကြုတ်သောအကုသိုလ်ရှိကုန်သော တေတတေရီတာနံပြုအပ်တည်သောဉာဏ်ညာသောမကောင်းမှုရှိကုန်သောတတ္တနာတတ္တဝါတို့၏ဂတိနာယတိညာဝတာရှင်များလောက်အရေးအတွက်ပမာဏရှိအဟံငါသည်တံဂတိထိုမြတ်လောက်သောထိုမြတ်လောက်သောတံဂတိတံဂတိထိုမြတ်လောက်သောအပြုအမူအပြုအမူရှိကုန်သောဘုံဘဝတို့သစ္စာဤဘဝမှာရွေပြောင်း၍သစ္စာမိလာရောက်ရရှိတော်မူအဲဒီမှာမိမိက ပြုရကြီးတဲ့ကောင်းမှုတရားတွေမရှိဘဲနဲ့မကောင်းမှုအကုသိုလ်တရားတွေကိုပြုလုပ်လာခဲ့တဲ့ပုဂ္ဂိုလ်ဖြစ်တော့ဒီကနေ့သေးသေးအချိန်ကာလမှာကံကမ္မနမိတ်ဂတိနိမိတ်ဆိုတာကြီးမထင်မိဘူးလားဗျာမိမိပြုလုပ်ခဲ့တဲ့နမိတ်တွေမိမိလားရောက်ရမယ်တခါတည်းဂတိနမိတ်တွေထင်လာအဲလိုဂတိနမိတ်တွေထင်လာတဲ့အခါကာလကျတော့အဲ့ဒီပုဂ္ဂိုလ်ကသိရမှာကြောက်သလားမကြောက်ဘူးလားဘာကြောင့်ကြောက်ရတာလဲဆိုရင်ကောင်းမှုပြုလို့လားမပြုလို့လား ဒီကောင်းမှုတွေမပြုဘဲနဲ့မကောင်းမှုတွေကြီးတဲ့ပြုလုပ်လာတဲ့ပုဂ္ဂိုလ်မကောင်းတာတွေကြီးတဲ့ပြောဆိုလာခဲ့တဲ့ပုဂ္ဂိုလ်မကောင်းတာတွေကြီးတဲ့ကြံစည်လာခဲ့တဲ့ပုဂ္ဂိုလ်အဲလိုမကောင်းတာတွေပြုမကောင်းတာတွေပြောမကောင်းတာတွေကြံစည်နေတဲ့ပုဂ္ဂိုလ်ဟာသိပြီးအချိန်ကာလမှာလာရဂတိဟာသူဂတိလားဒုဂတိလားအဲလိုဒုဂတိဘုံဘဝကိုလာရောက်လာမှဖြစ်တဲ့အတွက်ကြောင့်မို့ဒီပုဂ္ဂိုလ်ဟာသိရမှာ၆ကလားမ၆ဘူးလားကဲဆိုလိုက်ကောင်းမှုမပြု မကောင်းပြုတေမှုကြောင်းရွံ့သည်ကောင်းမှုမပြုမကောင်းပြုတေမှုကြောင်းရွံ့သည်အ ကုသိုလ်ကောင်းမှုတွေမပြုဘဲနဲ့မကောင်းမှုအကုသိုလ်တွေပြုခဲ့တဲ့ပုဂ္ဂိုလ်ဟာသင်္ကန်းကြီးဆဲဆဲပေးရတော့မယ့်ယောဂဝေဒနာတွေကြောက်ရောက်ခံစားနေရတဲ့အခါကျတော့ပေးရမှာကြောက်ကြလားမကြောက်ဘူးလားသူ့ရဲ့လာရဂတိဟာကောင်းရလားမကောင်းရလားဒီမကောင်းရဂတိကိုလာရောက်ရတော့မှဖြစ်တဲ့အတွက်ကြောင့်ပေးရမှာကြောက်တယ်နောက်နံပါတ်၄တရားမှကြောက်တဲ့ပုဂ္ဂိုလ်ကတော့ဗာလဲဆိုရင်ဗျာတရားတန်ခါယရဏသုံးပါးပေါ်မှာယုံမှမှုရှိတဲ့ပုဂ္ဂိုလ်ယုံမှရှိဖြစ်ပါနဲ့ယုံမှနေတဲ့ပုဂ္ဂိုလ် အဲ့တော့ယုံမှန်းရဲ့ရှင်းမှန်းနဲ့ယုံမှန်းတယ်ဆိုတာကဘာကြီးလဲဆိုတော့နံပါတ်1ဘုရားရှင်ရဲ့ဂုဏ်တော်ကျေးဇူးတော်ကိုယုံမှန်းခြင်းမြတ်စွာဘုရားရှင်မှာဗဟန်စကြီးတဲ့ကိုယ်ပါတော်ဂုဏ်တော်တွေရှိတယ်ဆိုတာကိုယုံမှားတဲ့ပုဂ္ဂိုလ်ဖြစ်နိုင်ပါမလားစသည်ဖြင့်မြတ်စွာဘုရားရှင်မှာဒီလိုဂုဏ်တွေဒီလိုဂုဏ်တွေဆိုတာရှိနိုင်ပါမလားလို့ယုံမှားနေတဲ့ပုဂ္ဂိုလ်မြတ်စွာဘုရားရှင်ဟောကြားတော်မူတဲ့တရားတော်ရဲ့ဂုဏ်တွေကိုယုံမှားတဲ့ပုဂ္ဂိုလ် မြတ်စွာဘုရားရှင်ရဲ့တပိဋကသံဃာတော်ရှင်မြတ်ဒီပေါ်မှာယုံမတဲ့ပုဂ္ဂိုလ်တန်မြတ်စွာဘုရားရှင်ရဲ့တပိဋကသံဃာတော်ကြီးဟုတ်မှာဟုတ်ပါမလားအဲ့တော့ကိုယ်ဝယ်စည်းကားတဲ့ပုဂ္ဂိုလ်ကြီးဟုတ်မှာဟုတ်နိုင်ပါမလားစသဖြင့်ဘုရားတရားသံဃာပေါ်သံဃာဆိုတဲ့ယရဏသုံးပါးပေါ်မှာယုံမတဲ့ပုဂ္ဂိုလ်နောက်အဓိတိနာအဓိစိတ်တာအဓိပညာဝုဆိုသောသီလသမารီပညာသုံးပါးသောသိက္ခာတရား၌ယုံမှခြင်းရှိတဲ့ပုဂ္ဂိုလ် နောက်တခါနံပါတ်5ကသန္တရာဤရှေးသွန်းတဲ့ယုံမှရင်ရှိတဲ့ပုဂ္ဂိုလ်နောက်နံပါတ်6ကသန္တရာဤနောက်သွန်းတဲ့ယုံမှရင်ရှိတဲ့ပုဂ္ဂိုလ်နံပါတ်9ကသန္တရာဤရှေးသွန်းနောက်သွန်းနှစ်ပါးလုံးနဲ့ယုံမှရင်ရှိတဲ့ပုဂ္ဂိုလ်နောက်နံပါတ်6ကပရိစ္ဆသမုပ္ပါတရား၌ယုံမှခြင်းရှိတဲ့ပုဂ္ဂိုလ်အဲဒီရှင်ပန်းသောယုံမှခြင်းနဲ့ယုံမှနေတဲ့ပုဂ္ဂိုလ်ဟာ ယောဂဝေဒနာတွေကြားရောက်ခံစားရလို့တေယံနိတေကံဤစေစေရောက်လာပြီဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာကိဉ္စီဝတ္တမိကိဉ္စီဝတ္တမိဝိစီကိစီအနိဋ္ဌိအနိဋ္ဌိအနိဋ္ဌိတောတတ္တမောအာငတိဝတ္တစေစေဧကံအမှန်အားဖြင့်သင်္ကြီးယရဏသုံးပါးကျင့်သိက္ခာစသည်တို့၌ယုံမှားခြင်းရှိသည့်အာမိဖြစ်ဖြစ်သည်။ငါဘုရားတရားတန်ခါစတဲ့ယရဏသုံးပါးပေါ်မှာယုံမှားခြင်းရှိခဲ့တယ်။ ဝိသိကိစီယရဏသုံးပါးတို့၌ဒုလောဒုလောတွေ့တော်မူဝိသိကိစ္စရှိသည်သာတမေဝိသိကိစ္စရှိသည်အာမေဖြစ်၏သာတမေသူတော်ကောင်းတရားတော်၌အနိထင်တော်ဆုံးဖြတ်ချက်ချခြင်းတို့မရောက်နိုင်သည်ဆုံးဖြတ်ချက်ချခြင်းတို့မရောက်နိုင်သည်အာမိဖြစ်၏အဲဒီလိုမိမိဟာသင်္ကန်းဤစေတဲ့ခြေကာလမှာယရဏသုံးပါးနဲ့သူတော်ကောင်းတရားတွေပေါ်မှာ ယုံမှမှုဝိသိကိစ္စတွေဖြစ်ခဲ့တာတွေကိုပြန်လဲတွေးတော့ပူပင်ပြီးတော့အဲ့ဒီမှာသိရမှာကိုကြောက်နေတတ်တယ်။ဘာကြောင့်လဲဆိုတော့ဒီယရဏသုံးပါးပေါ်မှာယုံမှနေပြီဆိုတဲ့ကဒီပုဂ္ဂိုလ်ကဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေပြုပါအောင်မလားဗျာ။မပြုတော့ဘူးအဲ့လိုကုသိုလ်ကောင်းမှုတွေမပြုဘဲနဲ့အကုသိုလ်တွေပြုလာပြီဆိုတဲ့ကသူ့ရဲ့လာရဂတိဟာဒုက္ခတိလားဒုက္ခတိလား။အဲ့လိုဒုက္ခတိဘဝလာရောက်ရတော့မှဆိုတော့ဒီကနေ့ဆင်းဆင်းမှာသူ့ရဲ့ဂတိနမိတ်တွေကရောမထင်မိဘူးလား။ အဲ့ဒီကျတော့သိရမှကြောက်သလားမကြောက်ဘူးလားကောင်းတဲ့ဂတိနမိတ်တွေလားမကောင်းတဲ့ဂတိနမိတ်တွေလားအင်းမကောင်းတဲ့ဂတိနမိတ်တွေထင်လာတယ်ဒါကြောင့်ယုံမှစစ်တံယုံမှပြန်သိရန်ကြောက်ရွံ့သည်တဲ့ဒါလေးဆောင်းမလေးစုကြည့်အောင်ယုံမှစစ်တံယုံမှပြန်သိရန်ကြောက်ရွံ့သည်ယုံမှစစ်တံယုံမှပြန် စေရန်ကြောက်ရွံ့သည်အဲဒီလိုယုံမှမှုတရားတွေနဲ့ယရဏသုံးပါးနဲ့သူတော်ကောင်းတရားတွေပေါ်မှာယုံမှမှုဝိသိကိစ္စတွေဖြစ်ပြီးဆိုရင်ဒီယရဏသုံးပါးဘုရားတရားသံဃာယရဏသုံးပါးပေါ်မှာယုံကြည်မှုကိုယ်ဝဲမှုသိကမ်းမှုပြုပါဦးမလားဗျာ။ အဲ့တော့မပြုတဲ့ပုဂ္ဂိုလ်ဟာဒီဒါနသီလဘာဝနာကောင်းမှုတရားတွေနဲ့မပြုတော့ဘူးဆိုတော့သူဟာမကောင်းမှုဒုစရိုက်တရားတွေဆောက်ပြုလုပ်နေပြီဆိုတဲ့ကူကသူ့ရဲ့လာရဂတိဟာမကောင်းတဲ့လာရဂတိဖြစ်တော့ဒီကနေ့သေးသေးအချိန်ကာလမှာကြောက်ရွံ့ထိလန့်မှုတွေမဖြစ်ပေဘူးလားဗျာဒီဒါကြောင့်မို့တရားမှာကြောက်ရွံ့တဲ့ပုဂ္ဂိုလ်ဟာ၄ယောက်ရှိတယ်ခဏယောက်လဲနံပါတ်၁ကကာမဂုဏ်အာယုန်လေးပေါ်မှာနှစ်သက်ခုံမြင်တွေ့တာမြန်လို့နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တရားမှာမကြောက်ဘူးလား မိမိရဲ့ခန္ဓာကိုယ်မိမိတွေ့တာကန့်ညှိနှစ်သက်တဏှာနှစ်သက်တတ်မဲ့နေတဲ့ပုဂ္ဂိုလ်တရားမှမကြောက်ဘူးလားမကောင်းမှုတရားတွေကိုပြုလုပ်ပြီးကောင်းမှုတရားတွေမပြုတဲ့ပုဂ္ဂိုလ်တရားမှမကြောက်ဘူးလားယုံမှန်မှုရှစ်ပါးနဲ့အဲ့ဒီမှာယရဏသုံးပါးနဲ့သူတော်ကောင်းတရားတွေပေါ်မှာယုံမှန်နေတဲ့ပုဂ္ဂိုလ်ဝိသိကိစ္စဝင်ဖြစ်နေတဲ့ပုဂ္ဂိုလ်ဟာလည်းတရားမှမကြောက်ပေဘူးလားဟင်းတရားမှကြောက်တယ်တဲ့ဒါကြောင့်ဣမိကောပြမနာသတ္တတော်သမမရဏဓမ္မောသမဏပယတိသာတံတံအပိဇ္ဇတိအပိဇ္ဇတိမရဏတံ ယမနာဇံနုသောနိပုံနာကြီးဤမေသတ္တရောဤလေဥရောတိမရဏဓမ္မောသိခြင်းသဘောရှိကုန်၏တမနောဖြစ်ပါလျက်မရဏတာသိခြင်းသဘောမှပါယံတိကြောက်ကြကုန်၏သန္တာတန်ထိဏခြင်းတို့အပိစံတိရောက်ကြကုန်၏ဤတိဤသို့ဘဂဝါတို့ဘုန်းတော်တခင်တရားရှင်ကိုရောမြတ်ကြည်သည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း ။အဲဒီတော့တရားမှကိုကြောက်တဲ့ပုဂ္ဂိုလ်လည်းရှိတယ်လို့တရားမှမကြောက်တဲ့ပုဂ္ဂိုလ်ရောမရှိပေဘူးလား။ဘုရားရှင်ကိုရောင်မြတ်ကြီးကဟောကြားခဲ့တယ်ဇန်နုသောဏီပုံနာကြီးတဲ့။တေခြင်းသဘောတရားနဲ့ကြုံတွေ့လာတဲ့အခါကဏ္ဍမျိုးမှာတရားမှကြောက်တဲ့ပုဂ္ဂိုလ်လည်းရှိတယ်တဲ့။အဲလိုတရားမှကြောက်တဲ့ပုဂ္ဂိုလ်ရှိတယ်လို့တရားမှကိုမကြောက်တဲ့ပုဂ္ဂိုလ်လည်းရှိတယ်လို့မြတ်စွာဘုရားမဟောခဲ့ဘူးလား။အဲလိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကကတမောသတရားမှမကြောက်တဲ့ပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုရင်ကတမောသဗျမနတ် မရဏဓမ္မောတမ္မာနောနဘယတိနတန္တတံအပိစတိမရဏတံယမနာတံဇာနုတောနိပုံနာကြီးယမနာတံဇာနုတောနိပုံနာကြီးကတ္တမောပဲပုဂ္ဂိုလ်ဒီမရဏဓမ္မောသိခြင်းသဘောရှိသည့်တမ္မာနောဖြစ်လျင်မရဏတံသိခြင်းသဘောမှနဘယတိမကြောက်တနည်းမရဏတံသိခြင်းသဘောမှတန်တာတံထိတ်လခြင်းသို့နအပိစတိမရောက်တနည်းဖျားရှင်ကိုရောင်မြတ်ကြီးကကိုရိုတိုင်းမိကုန်းထုတ်လိုက်တယ်။ အဲ့လိုမေငုံတို့ပြီးတော့ကိုရောတိုင်းနဲ့ပြန်ပြီးတော့ဖြေကြတော်မူပါလေဣဒာဗျမနာဧကိသောကာမေတုဝိဒရာဂောဟောတိဝိကတိသံတော်ဝိကနာပေမဝိကတာပိပသောဝိကတာပရိလာဟောဝိကတာတဏောဓမ္မေနအညတရောခံလောသောကတိငောဘုဒ္ဓတိတတအညတရေနခံလိနာရောရာဂောတိငိနဘုဒ္ဓတိယမနာဇာနုတော်မိပုံနာကြီးဣရာဤလောက၌ဧကိသောချိုသောပုဂ္ဂိုလ်သည် ကံေတုငါယံအာယုကမကုံတို့၌ဝိတာရာကောကင်းပြီးသောရာကရှိသည်ဟောသည်ဖြစ်၏ဝိနိသံတော်ကင်းပြီးသောလောဆန္ဒရှိသည်ဝိကတပေမောကင်းပြီးသောချက်ချင်းရှိသည်ဝိကတပိပါသောကင်းပြီးသောတောက်သုံးလိုမှုရှိသည်ဝိကတပရိနာဟောကင်းပြီးသောပူလောင်မှုရှိသည်ဝိကတတနောကင်းပြီးသောတဏှာရှိသည်ဟောသည်ဖြစ်၏ဓမေနံတို့ပုဂ္ဂိုလ်ကိုအညာတရောအမျိုးမျိုးသောကံတော်ပြင်းထန်သော ရောဂါတင်ကိုစီးရင်ညွန်ညင်းစွာအတမွေးရကြောင်ဖြစ်သောယောဂသည်ဘုဒ္ဓတိတွေ့တိနှိစေ၏ဒီညာတိနာတဘာဘသောကာလိနာပြင်းထန်သောရာဂောရာဂောတင်ကိနာဆင်းရဲညွန်ညင်းစွာအတမွေးရခြင်းဖြင့်အတမွေးရခြင်းဖြစ်သောယောဂသည်ဗုဒ္ဓသာတွေ့တိနှိစေအပ်သော တတ္တထိုပုဂ္ဂိုလ်မှာဧဝံဤသောတွေ့တော်ပူပန်ခြင်းသည်နာဟောတိမဖြစ်ဘယ်လိုတွေ့တော်ပူပန်ခြင်းမဖြစ်တတ်လဲဆိုရင် ပိယဝတ္တမကာမသဟိတံတိယေသဟကာမိသဟိတံမိတိဝတ္တစင်စေပိယချစ်ခင်ဝဲဖြစ်ကုန်သောကာမငါးပြားအာယုကာမဂုဏ်တရားတို့သည်ကာမငါးပြားအာယုကာမဂုဏ်တရားတို့သည်မာငါကိုသဟိတာတိသွန်ခွာကြတော့ကုန်လတံအဟံငါကလည်းပဲကာမိငါးပြားအာယုကာမဂုဏ်တရားတို့ကိုအဟံငါကလည်းပဲပြီးချစ်ခင်နှစ်သက်ဖွယ်ဖြစ်ကုန်သော ကာမိငါးပြန်အာယုံကာမဂုဏ်တရားတို့ကိုသဟေတာမိစွန့်ခွာ၍ထားခဲ့ရတော်မူဣတိဣတို့တွေးတော်ပူပန်ညတိနာဟောတိမရှိသောတို့တို့သည်သောစက်တိဝမနေကိလမတိနာကိလမတိမပိမနာပရိဒီဝေတိမငိုကြွေးနာဥဒ္ဒရာလေးရင်ဘတ်ကိုတိခထုကထုခယေထုရ၍နာကန္တတိမဏိတံသမောဟံကျင်းစွာတွေးဝေခြင်းတို့အာပိစတိမယောင် ယမနာဇာနုတော်ဤပုံနာခြင်းယမနာဇာနုတော်ဤပုံနာခြင်းမနဓမ္မောတေခြင်းသဘောတိတမနောဖြစ်လျင်နာဘာယတိမကြောင်းမရဏတံတေခြင်းသဘောမှာတန်တတံထိလံခြင်းဒုနအပိစတိမယောဤတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမလွေဟောကြားတော်မူခဲ့ပါ၏တည်း အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဇန်တို့တောင်းဒီပုံနာကြီးရဲ့ငါးညာအာယုကာမဂုဏ်တရားကိုကျင်းကြီးတဲ့ပုဂ္ဂိုလ်ကာမဂုဏ်အာယုတွေပေါ်မှာတတ်မဲ့နှစ်သက်တွေ့တာဆွေးနွမ်းတဲ့တဏှာမရှိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာတဲ့ဒီကံဤစေစေမှာပြင်းထန်တဲ့ယောဂဝေဒနာတွေကပ်ရောက်ပြီးတော့ဒီကံဤစေစေအချိန်ကာလမှာသူ့မှာတွေးတောပူပန်မှုတွေမဖြစ်ပါဘူးတဲ့။ဘာကြောင့်တွေးတောပူပန်မှုတွေမဖြစ်တာလဲဆိုရင်သူ့ရဲ့တဏ္ဍာမှာ ငါးညာအာယုံကာမဂုဏ်နဲ့ဆက်ပြီးတော့ကန့်ညိတတ်တဲ့တဏှာကင်းသလားမကင်းဘူးလားအဲ့လိုတဏှာကင်းနေတဲ့အတွက်ကြောင့်မို့သူ့မှာချစ်ခင်နှစ်သက်မြန်လို့တွေ့တာတဲ့စိတ်တွေရှိသေးရလားဗျာအဲ့တော့ဒီငါးညာအာယုံကာမဂုဏ်တွေနဲ့မခွဲနိုင်မခွာရဲ့တွေ့တာကန့်ညိတာတွေရှိသေးရလားဗျာအဲ့လိုမရှိတဲ့အတွက်ကြောင့်မို့ဒီငါးရာအယုံကာမဂုဏ်တရားတွေကငါ့ကိုစွန့်ခွာသွားကြတော့မယ်။ငါကလည်းပဲရှိခင်နဲ့တဲ့ဘွယ်ဖြစ်တဲ့ငါးရာအယုံကာမဂုဏ်တရားတွေကိုစွန့်ခွာရတော့မှာပါလားလို့အဲ့ဒီလို တွေးတောပူပန်မှုတွေမဖြစ်ဘူးတဲ့အဲ့လိုမဖြစ်တဲ့ပုဂ္ဂိုလ်ဟာသိရမှာကြောက်လို့လားမကြောက်လို့လားလုံးဝသိရမှာကိုမကြောက်တော့ဘာကြောင့်မကြောက်တာလဲဆိုရင်သူ့မှာတဏှာရှိလို့လားမရှိတော့လို့လားဒီတော့ငါးရအယုံကာမဂုဏ်တရားတွေနဲ့ပြီးချစ်ခင်နဲ့တဲ့တမ်းနဲ့တွေ့တာတဲ့တဏှာကြီးနေပြီဆိုတော့ဘုန်းကြီးအဲ့လိုကြီးနေတဲ့ပုဂ္ဂိုလ်ဆိုတာအနာဂတ်ပုဂ္ဂိုလ်နဲ့ယဟန္တာပုဂ္ဂိုလ်ဟုတ်တယ်မဟုတ်လား အဲလိုအနာဂတ်ယဟနာပုဂ္ဂိုလ်ကြီးကတော့ဖြင့်တရားမှာကြောက်သလားမကြောက်ဘူးလားလုံးအာယုံကာမဂုဏ်တွေကိုစွန့်ခွာသွားရမှာကိုကြောက်တာဟုတ်တယ်မလားဒီအကံငါးပြန်အာယုံကာမဂုဏ်တရားတွေကိုနှစ်သက်တွေ့တာကန့်ညှိတတ်တဲ့တဏှာမရှိတဲ့ပုဂ္ဂိုလ်ကတော့ဒီအာယုံနဲ့ခွဲခွာသွားရလို့လည်းပဲကြောက်သေးသလားမကြောက်တော့ဘူးမကြောက်တော့ဘူးဒါကြောင့်မို့ကာမတဏှာမတွေ့တာသိမှမကြောက်ဘူးတဲ့အဲတော့ဒီမှာတဏှာတရားတွေကိုမိမိတို့မှာတဏှာမှာမရှိတော့ဘူးကင်းပြီဆိုရင် သိရမှမကြောက်တော့ဒါကြောင့်ဘုန်းကြီးတို့ယောဂီများလာရအယုံကာမဂုဏ်တရားတွေကိုကန့်ကြီးတွေ့တာတတ်တဲ့တဏှာကင်းအောင်မာသရိကဝိပဿနာတရားတွေကို အခုမရှိပွားရပြီသူလားဗျာအဲ့လိုရှိမှပွားများလို့ဘုန်းကြီးတို့ယောဂီများမှာတော့ဖြင့်ဝိပဿနာဉာဏ်လေးနဲ့တစ်ချက်မှတစ်ချက်ချင်းတစ်ချက်မှနှစ်ချက်ချင်းနဲ့ကိလေသာတွေကိုမပယ်နိုင်ဘူးလားဗျာကိလေသာတွေကိုတစ်ချက်မှတစ်ချက်ချင်းတစ်ချက်မှနှစ်ချက်မှနှစ်ချက်ချင်းနဲ့ဒရင်ကဒရင်ကပယ်နေရတာ အဲဒီကနေပြီးတော့ဝိပဿနာဉာဏ်နေတက်လို့ဉာဏ်နေစဉ်စဉ်ရင့်ကျက်ပြည့်စုံသွားတဲ့အခါကျတော့မဲ့စဉ်စဉ်ပိုစဉ်စဉ်ဆက်ရောက်လို့အနာဂါမိမညာပူညာရတ္တမညာပူညာဆက်ရောက်သွားပြီဆိုရင်ဒီကိလေသာတွေလုံးဝမကင်းနေဘူးလားဗျာလုံးဝမပယ်နိုင်နေဘူးလားပယ်နိုင်သွားပြီဆိုတဲ့အခါကျတော့ဒီကံဘုံအာယုန်တွေနဲ့ဆက်ပြီးတော့တွေ့တာကန့်ညိနေတဲ့တဏှာရှိသေးရလားမရှိတော့တဲ့အတွက်ကြောင့်မို့သူတို့နဲ့ခွဲခွာသွားရမှာကိုစိတ်ထဲမှာပူပန်မှုဤဖြစ်ပါအောင်မလားမဖြစ်တော့ဘူးအဲ့ဒါကြောင့်မို့သိရမှာကြောက်သလားမကြောက်တော့ဘူးလား မကြောက်တော့ဘူးဆိုလိုက်ကာမတဏမတွေ့တံဒီမှမကြောက်ပြီကာမတဏမတွေ့တံဒီမှမကြောက်ပြီ အေးမိမိဒီကာမဂုဏ်အာယုန်နဲ့ဆက်ပြီးတော့တွေ့တာမှုမရှိတော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမှမကြောက်တော့ဘူးနောက်နာမနဲ့တရားမှမကြောက်တဲ့ပုဂ္ဂိုလ်မိမိခန္ဓာကိုယ်ပေါ်မှာကန့်ညိတွေ့တာနေတဲ့တဏှာလောဘမရှိတော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမှကြောက်သေးရလားမကြောက်တော့ဘူးဘာကြောင့်လဲဆိုတော့ဒီခန္ဓာကိုယ်ကြီးကိုလည်းပဲကိုကတွေ့တာမှုကန့်ညိမှုရှိလို့လားမရှိလို့လားဟင်းအဲ့လိုမရှိတဲ့ပုဂ္ဂိုလ်ဟာတေဂာနိစေစေမှာယောဂဝေဒနာတွေကြောက်ရောက်ခံစားနေရရင်တွေ့တော့ပူပန်မှုတွေဖြစ်ပါဦးမလား မဖြစ်တော့ဘူးနာအေဝံဟောတိပိယောဝတ္တမံကာယောသဟိတတိပိယဇာကာယစိတ်တမိတိဒေဝီတို့တွင်တော်ပူပန်ညတိနာဟောတိမဖြစ်တော့ပါဝတ္တစင်စေပိယောရှိခင်အသောမံငါကိုပိယောရှိခင်အသောကာယောဟောဤခန္ဓာကိုယ်ကြီးဒီမံငါကိုသဟိတတိစွန့်ခွာလက်တအဟံငါကလည်းပဲပိယဇာရှိခင်ပိယရှိခင်နဲ့တဲ့အသော ကာယဟောဤခန္ဓာကိုယ်ဤကိုသဟိတံမိစွန့်ခွာရတော်မူဟုဣတိဤလိုတွေးတော်ပူပန်ခြင်းသည်နာဟောတိမဖြစ်အဲ့လိုတွေးတော်ပူပန်ခြင်းသည်လုံးဝသူ့ရဲ့တန်တမ်းမှာမဖြစ်တော့အဲ့လိုမဖြစ်တဲ့ပုဂ္ဂိုလ်ဟာတရားမဲ့သဘောတွေသိနေပေမဲ့လို့လည်းပဲတရားမှကြောက်သေးရလားအယံကောပြမနာမရဏဓမ္မောတမနောနဘာယတိနသန္တာတံအပိစတိမရဏတံယမနာပုံနာကြီးအရာဤကဲ့သို့သောပုဂ္ဂိုလ်သည် မရဏဓမ္မသိခြင်းသဘောရှိသည့်တမ္မနောဖြစ်လျင်နဘယတိမကြောင့်မရဏတသိခြင်းသဘောမှတန်တတံထိတ်လန့်ခြင်းသို့နတ်အပိစတိမရောက်ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်တရားရှင်ကိုရောမြတ်ကြည်သည်အဝစာကောင်းစွာမလွေဟောကြားတော်မူခဲ့ပါပြီတတိဤကိုခန္ဓာ မတွေ့တာဒီမှမကြောက်ကြည်ဤကိုခန္ဓာမတွေ့တာဒီမှမကြောက်ကြည် လောကကြီးထဲမှာမိမိရဲ့ခန္ဓာကိုယ်ကိုတွေ့တာကန့်ကျင်နေတဲ့ပုဂ္ဂိုလ်တွေရှိသလားမရှိဘူးလားနည်းနည်းလေးလားအများကြီးလားအများကြီးပဲအားတို့ပုထုဇဉ်မှန်တယ်မိမိခန္ဓာကိုယ်ကိုမိမိမတွေ့တာဘူးလားမန္တင်ကုန်ရှိရောက်သွားရင်မန္တင်ကုန်ရှိရကိုမခွာနိုင်တော့အောင်ဟိုလိုပြင်လိုက်ဒီလိုပြင်လိုက်ဟိုလိုတလိုက်ဒီလိုတလိုက်ဆိုတာခန္ဓာကိုယ်ကြီးကိုတွေ့တာလို့လားမတွေ့တာလို့လားအဲဒီမှာတရားရိပ်တာလေးရောက်လို့ဆယ်ရည်လေးအားထုတ်ရတယ်ဆယ်ရည်လောက်အားထုတ်ပြီးတော့မှန်လေးကြည့်ပြီးကိုယ့်ကိုယ်ကိုစိတ်မချမ်းမသာဖြစ်နေငါမျက်နှာကြီးကျသွားပြီ ပိန်သွားပြီဟောဒါခန္ဓာကိုယ်တွေ့တာလို့လားမတွေ့တာလို့လားဒီအဲ့ဒီပုဂ္ဂိုလ်ကသိတော့မသိရသေးဘူးခုတရားအထုတ်တဲ့ကံမှာမိမိတို့ခန္ဓာကိုယ်ကြီးပိန်သွားမှအနှပြက်သွားမှဆိုရင်လည်းမဆိုရင်ဘူးလားဆိုရင်ပြီးတော့တရားအမထုတ်နိုင်တဲ့ပုဂ္ဂိုလ်ရုံးမရှိဘူးလားရှိတယ်ဘုန်းကြီးတို့တခါဓမ္မတန်ရင်းချတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်ကြောင့်တရားအထုတ်ဖို့တိုက်တွန်းတဲ့အခါကျတော့အဲ့ဒီမှာ အငြင်းအနှပြုပြင်ပြီးတော့နေတဲ့ကောင်ကတပည့်တော်တရားအထုတ်လို့ရှိရင်ပိန်သွားမယ်ပိန်သွားရင်ကိုယ်လှတွေပြတ်သွားမှာဆိုလို့အမထုတ်နိုင်ဘူးလို့ပြောင်ပြောတဲ့ပုဂ္ဂိုလ်တွေ့ဘူးလေအဲတော့ဒီခန္ဓာကိုယ်ဟာဒီခန္ဓာကိုယ်ကြီးကိုသူဟာနှိမ့်တယ်လို့လားမနှိမ့်တယ်လို့လားတွေ့တာလို့လားမတွေ့တာလို့လားတကယ်လို့သာအဲ့ဒီပုဂ္ဂိုလ်ယောဂဝေနာတွေကြားရောက်ပြီးတော့ဒီခန္ဓာကိုယ်ကြီးဆုံးခွာရတော့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကြောက်သလားမကြောက်ဘူးလားဟင်းတကယ်ကိုကြောက်တာဘာကြောင့်လဲဆိုရင်ခန္ဓာကိုယ်ကို တွေ့တာလို့လားမတွေ့တာလို့လား အေးပြန်ဆိုလိုက်ကြအောင်ဆိုဤကိုခန္ဓာမတွေ့တာသိမှမကြောက်ပြီးနောက်တစ်ခါနံပါတ်3ဖြစ်တဲ့ပုဂ္ဂိုလ်ကဘာလဲဆိုတော့မကောင်းမှုတွေမပြုဘဲနဲ့ကောင်းမှုတရားတွေပြုတဲ့ပုဂ္ဂိုလ်တဲ့လောကမှာ အချို့သောပုဂ္ဂိုလ်ဟာကောင်းမှုကုသိုလ်ကိုသာလေ့လာစီးပူးပြီးတော့အားထုတ်နေတဲ့ပုဂ္ဂိုလ်ကြီးမြင့်စင်နေတဲ့မိမိအတွက်ကုသိုလ်ရမယ့်အလုပ်တွေကိုလုပ်နေတဲ့ပုဂ္ဂိုလ်ကြီးလောကကြီးမှာမရှိပေဘူးလားရှိတယ်မြင့်စင်နေတဲ့တခါတည်းမိမိအတွက်တွက်ကင်းနေတဲ့ဒီနေ့မိမိရဲ့တဏ္ဍာမှာကုသိုလ်တရားတွေကများသလားအကုသိုလ်တရားတွေကများသလားမြင့်စင်တခါတည်းအချိန်နဲ့ပုံစံချပြီးတော့ကောင်းမှုကုသိုလ်တွေပြုလုပ်နေတဲ့ပုဂ္ဂိုလ်တွေရှိတယ် အဲ့လိုကောင်းမှုကုသိုလ်တွေပြုလုပ်နေတဲ့ပုဂ္ဂိုလ်တွေဆိုတော့အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာကောင်းမှုတရားတွေကများမလားနည်းမလားအခုအထူးအားဖြင့်ဘုန်းကြီးတို့ပေါ်လင်အောင်ပြောရမယ်ဆိုရင်တရားရိပ်တာကိုဝင်ရောက်ပြီးတော့မဟာပဋိပဌာန်ဝိပဿနာတရားတွေကိုအားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာကုသိုလ်ကများမလားအကုသိုလ်ကများမလားကုသိုလ်တရားတွေကများတယ်တမတ်မတ်တန်နဲ့ကုသိုလ်စိတ်တစ်ခါဖြစ်တယ်တမတ်မတ်တန်နဲ့ကုသိုလ်စိတ်တစ်ခါဖြစ်တယ် အဲတော့ရှုမှတ်တိုင်းရှုမှတ်တိုင်းကုသိုလ်စိတ်တစ်ခါဖြစ်တာဆိုတော့ဘုန်းကြီးတို့ယောဂီများကစက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းမရှိပါဘူးလားအချိန်တိုင်းအချိန်တိုင်းမရှိပါဘူးလားအဲတော့ရှုတိုင်းရှုတိုင်းဝိပဿနာကုသိုလ်တွေရောမဖြစ်ပေဘူးလားအဲဒီကုသိုလ်တရားတွေကနည်းနည်းလေးလားအများကြီးလားဒါကြောင့်ကုသလရာတိတဲ့ကုသိုလ်ရဲ့အစုအပုံကြီးကိုပြပါဆိုရင်တရားအားထုတ်နေတဲ့ပုဂ္ဂိုလ်ကိုပြပါတဲ့ တရားကျူးမှအားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာကုသိုလ်ရဲ့အစုအပုံကြီးအများကြီးဖြစ်နေတယ်။အဲလိုကုသိုလ်တရားတွေကိုများများကြီးပြုလုပ်ပြီးတော့မကောင်းမှုအကုသိုလ်တရားတွေဒုက္ခလိုက်တရားတွေရှောင်ကျဉ်နေတဲ့ပုဂ္ဂိုလ်မျိုးကြတော့တရားမှကြောက်သေးရဲ့လား။အားကြောင့်လည်းမိမိရဲ့တဏ္ဍာမှာကုသိုလ်တရားတွေကနည်းနည်းလေးလားအများကြီးလား။အများကြီးရှိနေလို့အဲလိုဒီလိုကုသိုလ်တရားတွေများနေတဲ့ပုဂ္ဂိုလ်ဟာဒီကံဤသေးသေးချင်းကကာလရောက်လို့ မကြံမမှန်ယောဂဝေနာတွေဆွဲကပ်ပြီးတော့လာပြီးဆိုပါရင်ဧဝံဟောတိအာဂတဝတ္တမိပပံအာဂတလတံအာဂတကိပိတံကတံကလျာဏကတံကုတလံကတံပိရုဒ္ဒနာယံဝတာဘောကတပပနံအဂတလုဒ္ဒနာအဂတကိဝိဒနာကတကလျာဏကတကုတလနာကတပိရုဒ္ဒနာနာဂတိတံဂတိပစ္စပစ္စမိတိ ဝတ္တစင်စင်မိငါသည်ပပံကုသိုလ်ပပံအကုသိုလ်ကံကိုအကတံမပြုတ်မလွတ်အပ်ခဲ့ပါငါဟာအကုသိုလ်တရားတွေငါဘာမှမလုပ်ခဲ့မိဘူးတဲ့လောဒံကြံတန်သောကြံတန်သောအမှုကိုအကတံမပြုတ်မလွတ်အပ်ခဲ့ပါကိရိတံညင်ညူးသောအမှုကိုအကတံမပြုတ်မလွတ်အပ်ခဲ့ပါကလျာဏကောင်းမြတ်သောအမှုကိုကတံပြုလုပ်ခဲ့လေပြီကိုယ်တဏ္ဏကုသိုလ်ကောင်းမှုကိုကတံပြုခဲ့ပြီး နိရုဒ္ဒနာကောင်းမှုကုသိုလ်တရားကိုကတံပြုလုပ်ခဲ့ပြီဘောအရှင်သောအဂတပပံအဂတပပံမပြုအပ်သော မကောင်းမှုဒုစရိုက်ရှိကုန်သောမပြုအပ်သောမကောင်းမှုဒုစရိုက်ရှိကုန်သောအဂတလုဒ္ဒနာမပြုအပ်သောသိုးသွမ်းသောကြံ့ကြုတ်ခြင်းအမှုရှိကုန်သောအာဂတဘေဘီတာနာမပြုအပ်သောဒုစရိုက်လွန်ဒုစရိုက်လွန်ကျူးညင်ညူးခြင်းလက်ရှိညင်ညူးခြင်းရှိကုန်သော ကတ္တကလျာဏနာပြုအပ်ပြီးသောကောင်းမှုရှိကုန်သောကတ္တကုသလနာပြုအပ်ပြီးသောကုသိုလ်ရှိကုန်သောကတ္တပိယုတ္တနာနာပြုအပ်ပြီးသောသတ္တရာတလျောက်ကြောင့်ယုံဉာဏ်ကိုတမ်းမြစ်တတ်သောကောင်းမှုကုသိုလ်ရှိကုန်သော ပုဂ္ဂလာနံပုဂ္ဂိုလ်တို့အားယတိဂတိနာယဂတိရိယာဂတိအကျဉ်လာယဂတိရိအတ္တိရှိယံဝတာထိုးမြတ်လောက်တံဂတိထိုးကောင်းမြတ်သောဂတိထိုးကောင်းမြတ်သောဂတိဘုံဌာနတို့ ပေဇာနောက်ဘဝ၌ကိစ္စမီလာရောက်ရပြီတော့ဒီသာရီဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်တရားရှင်ကိုတော်မြတ်ကြီးသည်အဝတ်စာကောင်းစွာမလွေဟောကြားတော်မူခဲ့ပါပြီတည်းဒီတော့ကောင်းမှုကုသိုလ်တွေများများပြုခဲ့တဲ့ပုဂ္ဂိုလ်ဒါနကောင်းမှုတွေများများပြုခဲ့တဲ့ကြောင်းလေးဆောက်ခဲ့တဲ့ဘုရားတွေတဲခဲ့တဲ့ရေရင်းရေခံတွေတူးခဲ့တဲ့ ဟာလူတွေလူတန်းနေတယ်သင်ကလူတွေလူတန်းနေတယ်ပစ္စည်းလေးပါလူတွေလူတန်းနေတယ်မပြတ်မလားအနေအချင်းနေ့စဉ်နေ့တိုင်းဝါစုသင်္ကန်းနဲ့နေ့စဉ်နေ့တိုင်းကတိသင်္ကန်းတွေအဲဒီလိုလူတန်းလာခဲ့တဲ့ကုသိုလ်ကောင်းမှုရှင်တွေဟာသေဖို့ရသေပေါင်းသေဝါရောက်လို့ယောဂဝိနာတွေကြောက်ရောက်ခံစားနေရပြီဆိုရင်နမိမိရဲ့တဏ္ဍာမမကောင်းမှုအကုသိုလ်တွေငါမပြုခဲ့ဘူးဘူးကောင်းမှုကုသိုလ်တရားတွေကိုနာမိမိပြုခဲ့ဘူးတယ် ဒါနကောင်းမှုနဲ့ဆက်လို့လည်းပဲဘုရားတွေတည်ခဲ့တယ်ကြောင်းလေးဆောက်ခဲ့တယ်ရေတွင်းရေခံတွေတူးခဲ့တယ်။ဆရာတစောင်းကြီးလေးပဲဆောက်လို့လူတန်းကြီးတွေဝါဆိုသင်္ကန်းကတိသင်္ကန်းကြီးလေးပဲစက်ကလူတန်းကြီးတွေပစ္စည်းတွေကအလူတန်းနာတဲ့အနေအချင်းလေးပဲအမြဲမပြတ်ငါလူတန်းကြီးတွေ။ဒါကြောင့်လူတန်းလာခဲ့တဲ့အတွက်ကြောင့်ငါရဲ့တဏ္ဍာမှာမကောင်းမှုအကုသိုလ်တရားတွေမရှိကောင်းမှုကုသိုလ်တရားတွေရှိတဲ့အတွက်ကြောင့်မို့အယံပြမေနောမရဏဓမ္မောတမ္မနောနတ်ပါယတိနတ်တန္တာသံအပိစတိမရဏတံ အဲ့ဒီပုဂ္ဂိုလ်မျိုးဟာတရားမှကိုမကြောက်တော့ဘူးတဲ့ဇမနာဇမနာဇန်တို့တော်ဒီပုံနာကြီးဘယံဤလူတိမရဏဓမ္မောသိခြင်းတဘောရှိသည်တမ္မာနောဖြစ်ပါလျက်နဘာယတိမကြောက်မရဏတာသိခြင်းတဘောမှနတံမရဏတမောသိခြင်းတဘောမှတန္တာတန်ထိန်နှံခြင်းတို့အပိစတိမေနအပိစတိမယောဣတိဤသို့ဘဂဝါတို့ဘုန်းတော်တခင်တရားရှင်ကိုရောမြတ်ကြီးသည် ဟောကြားကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဒီတော့မိမိရဲ့တန်တမှာကုသိုလ်တရားတွေပြည့်စုံနေတဲ့ပုဂ္ဂိုလ်ဒီနေ့ဘုရားတကာဘုရားမကျောင်းတကာကျောင်းအမယဟန်တကာယဟန်အမစသည်ဖြင့်ကုသိုလ်တရားတွေကိုမပြတ်မလတ်စီပူပြီးတော့နေကြတဲ့ပုဂ္ဂိုလ်ရဲ့တန်တမှာကုသိုလ်တရားတွေကနည်းသလားများသလား ကုသိုလ်တရားတွေများနေတဲ့အတွက်ကြောင့်မို့ကုသိုလ်တရားတွေကိုသာအမြင့်မပြတ်ပြုလုပ်နေတဲ့ပုဂ္ဂိုလ်ဖြစ်တော့ဒီကနေ့ဆဲတဲ့အချိန်ကာလမှာမိမိပြုခဲ့တဲ့ကုသိုလ်တရားတွေကပြန်ပြီးတော့တခါရင်မထင်မိဘူးလားဗျာကံနမိတ်တွေကံဤတွေလာပြီးထင်မြင်နေကိုပြုခဲ့တဲ့ကံတွေကျောင်းကြီးဆောက်ခဲ့တယ်ဆိုရင်မိမိရဲ့တခါရင်ကောင်းတဲ့ကံလေးကောင်းတဲ့နမိတ်တွေထင်နေတယ်ဘုရားတွေတကယ်နေဆိုကောင်းတဲ့နမိတ်တွေထင်နေတယ်ရေရင်းရေခံတွေတူးခဲ့တဲ့ကောင်းတဲ့နမိတ်တွေထင်နေတယ် မိမိလူရန်ကြီးတဲ့ကုသိုလ်ကောင်းမှုတွေအာယုန်နမိတ်တွေထင်ပြီးတော့နေတဲ့ကောင်းတဲ့အာယုန်တွေထင်နေတဲ့အတွက်ကြောင့်မို့အဲ့ဒီပုဂ္ဂိုလ်ဟာကောင်းတဲ့ဒုက္ကတိဘဝလားဒုက္ကတိဘဝလားဒုက္ကတိဘဝကိုရောက်ရှိပြီးတော့စံစားရမှာဖြစ်တယ်။ဒါကြောင့်မို့ဒီပုဂ္ဂိုလ်ဟာတရားမှလျှောက်သေးရလား။တရားမှမလျှောက်တော့ဘူး။ဟုတ်တယ်မို့လား။အဲ့တော့မိမိဘက်ကတရားမှလျှောက်တယ်ဆိုတာမိမိဘက်ကပြည့်စုံလို့လားမပြည့်စုံလို့လား။မိမိဘက်ကမပြည့်စုံရင်တရားမှလျှောက်တယ်။မိမိဘက်ကပြည့်စုံနေရင်တရားမှလျှောက်သေးရလားဗျာ။ မကြောက်တော့ဘူးဒါကြောင့်ဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများတရားမှမကြောက်အောင်မကြောက်တရားအနေအချင်းဒါနတိနာဘာဝနာကုသိုလ်တွေများများပြုရမှာလားနည်းနည်းပြုရမှာလားအဲလိုများများပြုလုပ်ထားလို့မိမိရဲ့တဏ္ဍာမှာဒါနတိနာဘာဝနာကုသိုလ်ကောင်းမှုတွေများများကြီးရှိနေတဲ့ပုဂ္ဂိုလ်ဟာတရားမှကြောက်သေးရလားဆိုလိုက်မကောင်းမပြုကောင်းရာပြုသေမှုမကြောက်ကြည်မကောင်းမပြုတ် ကောင်းရာပြုသေမှုမကြောက်ကြည်ဒီမကောင်းမှုကုသိုလ်တွေမကောင်းမှုအကုသိုလ်တွေပြုနေတဲ့ပုဂ္ဂိုလ်ကတရားမှာကြောက်တယ်လို့မကောင်းမှုတွေရှောင်ကျဉ်ပြီးတော့ကောင်းတဲ့ကုသိုလ်တရားတွေပြုတဲ့ပုဂ္ဂိုလ်တရားမှာကြောက်ရလားဗျာတရားမှာမကြောက်တဲ့ပုဂ္ဂိုလ်တွေဘုန်းကြီးတို့ ထင်ရှားခဲ့တဲ့ပုဂ္ဂိုလ်တွေရှိပါတယ်အလောင်းတော်ဖြစ်တဲ့ဝိရုဒဘုန်းကြီးတို့ဝိရုဒအမကြီးဆိုရင်လည်းသိရမှာကြောက်သလားမကြောက်ဘူးလားသိရမှာမကြောက်ဘူးသူ့ကိုတခါဘလူကနေပြီးတော့မတင်တရားမှာဝိရုဒမကြီးတရားမှာကြောက်နေပြီထင်တယ်လို့ပြောတဲ့အခါကလည်းဝိရုဒမကြီးကပြန်ပြောတယ်ငါတရားမှာမကြောက်ဘူးတဲ့။ဘာကြောင့်မကြောက်တာလဲဆိုတော့သောဟံကိတ္တနုဘာယေသောသောဟံကိတ္တနုဘာယိတံယတမေနတိဒုက္ကတံ ကာယနာဝါစာမနတယေနာကိခြေယဒုက္ခတေနဲ့ပြန်ပြီးဖြေလိုက်တယ်။ကာယနာကိုဖြင့်၎င်းဝါစာယနှုတ်ဖြင့်၎င်းမနတစိတ်ဖြင့်၎င်းယေနာအကျင့်ပြုအပ်သောမကောင်းမှုဖြင့်ဒုက္ခတေအပင်လေးဘုံသောနတ်ကိခြေယဒုက္ခတေပင်လေးဘုံသောကိခြေယရောက်ရ၏ယန္တာမေယတမေအကျင့်ကဒုက္ခတံမကောင်းသဖြင့်ပြုအပ်သောအမှုသည်နတ်တိမရှိပါပေ။ သောဟန်ထုံးငါဒီကိတ္တအဖေကြောင့်ကြောင့်ဘာယိတာနုတေယမှာကိုကြောင့်ရပါအနိငါမှာကာယကံနေအဖြစ်ဝစီကံနေအဖြစ်မနောကံနေအဖြစ်မကောင်းမှုတွေငါဘာမှမပြုခဲ့ဘူးတဲ့အဲ့လိုမကောင်းမှုတွေမပြုခဲ့ဘဲနဲ့ကောင်းမှုတရားတွေကိုသာပြစ်လို့လာခဲ့တဲ့အတွက်ကြောင့်မို့ငါတေရမှာမကြောက်ပါမကောင်းမှုတွေကြောင်ပြီးတော့ကောင်းမှုတရားတွေပြုလာတဲ့ပုဂ္ဂိုလ်ဟာတေရမှာကြောက်ရလားဗျာနောက်တစ်ယောက်ရှိသေးတယ်ဘုန်းကြီးတို့သုတ္တသောမမင်းကြီး အလောင်းတော်သုဒ္ဓသောမမင်းကြီးကလည်းပဲဘုန်းကြီးတို့ဒီမှာလူသားစားတဲ့လူသားစားတဲ့ပုဂ္ဂိုလ်ကနေပြီးတော့တရားမှာကြောက်နေပြီလားလို့မေးခဲ့တယ်လေတရားမှာကကြောက်တရားမှာကိုကြောက်နေပြီလားမေးတဲ့အခါကလည်းကျတော့ဘုန်းကြီးတို့အလောင်းတော်သုဒ္ဓသောမမင်းကြီးကနေပြန်ပြီးတော့ဖြေတယ်ကတမေကလျာဏအနိကရူပယဉညာယိထဝိပုဏပတ္တထာဝိတောတိတောပရလောကတမေကောဓမ္မေတိတောကောမရဏတသာယိမင်းငါသည် မင်းငါတဲ့အနိကရူပများစွာကုန်သောကလျာဏကောင်းမှုတို့ကိုကတ္တာပြုအပ်ခဲ့ကုန်မည်ဝိဘူလာကြည်ကျဲပြန်ပြောကုန်သောပတ္တတာချီးမွမ်းတတ်ကုန်သောဝတ္တတာချီးမွမ်းတတ်ကုန်သောရှင်ညာပူဇော်ပူဇော်ပွဲတို့ကိုရေတာပူဇော်အပ်ခဲ့ကုန်မည်ပရဏောကမဓမ္မနောလောကဤမေဃလံကကြီးကိုဝိသောတိတော်တုတ်တင်ရှင်းလင်းခဲ့ပါပြီဓမ္မတရားကိုထေဓမီတရား၌ထေတော်တည်သော ကောအဘေသူတိမရဏတတိချင်းကိုဘာရေကြောက်ရပန်းနေငါမှမကောင်းမှုတွေပြုတာမဟုတ်ဘူးကောင်းမှုတွေပြုလာခဲ့ပြီတဲ့အဲလိုကောင်းမှုတွေပြုလာခဲ့တဲ့အတွက်ကြောင့်မို့ငါမှတမလွန်သွားရလမ်းခရီးကိုငါပြုတ်တောက်တင်ရှင်းနေခဲ့ပြီတဲ့အဲလိုတောက်တင်ရှင်းနေလာခဲ့တဲ့ပုဂ္ဂိုလ်အတွက်တရားမှာကိုကြောက်သေးရလားဗျာနောက်တခါသုဒ္ဓသမမင်းကြီးကဗာပြန်ပြီးတော့ပြောတယ်ဆိုရင် မတ္တသပိတာပိတာသမတ္တသဥပါတိတမေဓမ္မေနာမေဣတရိယပတ္တထ ဝိတောရိတောပရံလောကတမေဃောထံမိတိတောကောမရဏတဘာယိဝိဒါဇဘာဝလည်းကောင်းမတ္တသမိကိုလည်းကောင်းဥပါဒိတာမင်းငါတိဥပါဒိတာချွေးငွေပြုစုအဖြစ်ကုန်မည်မင်းငါဤဓမ္မိနာတရားသဖြင့်လက်တန်ရအသောဣတရိယစီရိချမ်းသာအာနာတကုအစိုးရခြင်းသည်ပတ္တတာရှိမွလိုက်ပါသည်ပရလောကသတ္တမနောလောကဤမေဃောလံခရင်ကိုဝိတော်တိတိတုတ်တင်ရှင်းနေအပ်ပြီး ဓမ္မေတရား၌ထီတော်တည်သောကိုဘယ်သူသည်မရဏတာသိခြင်းတို့ပါ၏ကြောက်ရပါအနေငါမအမိဘတို့ကိုပြုစုလှုပ်ကျွေးခဲ့ပြီးတဲ့မိဘကျေးဇူးတွေကိုဆက်ခဲ့ပြီးပြီအဲလိုမိဘတွေကိုပြုစုလှုပ်ကျွေးလာခဲ့တဲ့အတွက်ကြောင့်မို့ငါသိရမှမကြောက်တော့ပါမိဘတွေကိုပြုစုလှုပ်ကျွေးတဲ့ပုဂ္ဂိုလ်သိရမှကြောက်သေးရလားယအေးမိဘတွေကိုမပြုစုဘဲနဲ့စော်ကားမော်ကားပြုတဲ့ပုဂ္ဂိုလ်ကြီးကတော့သိရမှမကြောက်ရဘူးလား ဆေးရမှာကြောက်ရတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများမိဘပေါ်မှာတော့ဖြစ်ပြီ။ဘလောက်ပဲမိဘကသိုးနေတဲ့မိဘဖြစ်ပါစေဘယ်တော့မှမိဘပေါ်မှာကာယကံနဲ့ဖြစ်စေဝစီကံနဲ့ဖြစ်စေမနောကံနဲ့ဖြစ်စေမပြည့်မှားမိစေနဲ့။မိဘကိုမိမိတန်းနိုင်တဲ့မြတ်မိမိစွမ်းနိုင်တဲ့မြတ်ပြုစုလုပ်ကျွေးရမယ်။အဲလိုပြုစုလုပ်ကျွေးခြင်းအပြင်မိဘကျေးဇူးကိုဆံရမယ်။ဘယ်လိုမှမိမိမှာကျွေးစရာမွေးစရာမရှိရင် ခြေစုပ်လက်နဲ့ဝတ်ကြီးဝတ်ငယ်ပြူပြီးတော့လက်အုပ်ချီမိုးချေခိုးပြီးတော့မိမိပြုစုရမယ်။အဲလိုပြုစုလုပ်ကျွေးနာခဲ့လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာတရားမှကြောက်သေးရလားဗျာ။နောက်တကဒါနာနေဒိဏဘဟုဒဘဟုနာဘဟုဒဘဟုနာသန္တပိတသမနာပြမနာသဝိတော်ရီတောပရလောကတမေဃဓမ္မိတိတောကောမရဏတပါယိငင်္ဂတိဘဟုနာများသောကုန်သောသူတို့အားဘဟုရာများစွာသောအပြားအဖြင့် ဒါနံလူဒါနာကိုဒိဏပေးလိုအပ်ခဲ့ပါ၏သမဏပြမနာစာယဟံပုံနာတို့ကို၎င်းဝါကျင့်သူစင်ညာကုန်သောသူတော်ကောင်းတို့ကို၎င်းတန်တပိတာရောင်ရဲစီရကုန်ပြီးပရဏောကတတမလုံးလောကဤမေကောလံခီကိုဝိသောတိတော်သုတ်တင်ရှင်းလင်းအပ်ခဲ့ပြီဓမ္မေတရား၌ခီတော်တိတော်ကိုဘေတုတိမရဏတသေခြင်းကိုပါ၏ကြောက်ရပါအနီ ငါဒါနကုသိုလ်တွေများစွာပြုခဲ့ပြီးပြုခဲ့ဘူးလေကြီးတဲ့အဲ့လိုဒါနကောင်းမှုတွေကိုများစွာပြုခဲ့တဲ့အတွက်ကြောင့်မို့ငါတရားမှမကြောက်တော့ဘူးတဲ့ဒါကြောင့်လဲဆိုရင်မိမိရဲ့သွားရလမ်းခရီးကို ပြင်ထားလို့လားမပြင်သေးလို့လားမိမိရဲ့သွားရလမ်းခရီးကိုပြင်ထားတာလေမိမိသွားရလမ်းခရီးဆိုတာအထူးအားဖြင့်ဘုန်းကြီးတို့ခရီးသွားတော့မယ်ဆိုရင်သွားဖို့ရတယ်တခါနဲ့ပြင်ဆင်ပြီးတော့မှသွားလို့ရှိရင်ခရီးသွားတဲ့အခါမှာသက်သက်သာသာမသွားရဘူးလားဗျာ။ ဒီအခုလည်းမိမိရဲ့သွားရဘဝလမ်းခရီးတွေပြုပြင်ထားမယ်ဆိုရင်ဒါနာကောင်းမှုတွေမပြုရဘူးလားသီလတွေမဆောင်ရဘူးလားဘာဝနာတွေမပွားရဘူးလားဒါနတွေပြုထားတဲ့အတွက်ကြောင့်ဖြစ်နေရဘဝတန်တရာမှာချမ်းသာမလားဆင်းရဲမလားသီလတွေစင်ကြယ်စွာစောင့်တင်းထားတဲ့အတွက်ကြောင့်ဖြစ်နေရဘဝတန်တရာမှာအနာရောဂါကင်းပြီးတော့မကျန်းမာပြီဘူးလားဒီဘာဝနာတရားတွေပွားများအားထုတ်ထားတဲ့အတွက်ကြောင့်ဆင်းရဲတွေမလွန်မြောက်နိုင်ပြီဘူးလားဒီဒါကြောင့်ဒါနာကောင်းမှုတွေများများပြုထားတဲ့ပုဂ္ဂိုလ်ဟာမိမိရဲ့ သွားရလမ်းခကြီးကိုပြုမြင်ထားတာလားမပြုမြင်သေးတာလားအာလုံးတော့တင်ပြင်ပြင်တားပြီးဖြစ်တဲ့အတွက်ကြောင့်သေရမှာကြောက်သလားမကြောက်ဘူးလားဒီဒါလေးတစ်ခေါက်ထပ်ဆိုလိုက်မကောင်းမပြုကောင်းရာပြုသေမှုမကြောက်ကြည် အေးနောက်တစ်ခါနံပါတ်လေးတေမှမကြောက်တဲ့ပုဂ္ဂိုလ်ကဘာလဲဆိုတော့ယုံမှန်မှုရှင်မျိုးနဲ့ဘုရားတရားတန်ခါယရဏသုံးပါးနဲ့သူတော်ကောင်းတရားတွေပေါ်မှာယုံမှားခြင်းမရှိတဲ့ပုဂ္ဂိုလ်တဲ့ယရဏသုံးပါးပေါ်မှာမမြင့်မတုံယုံကြည်စည်းကပ်နေပြီဆိုရင်အဲ့ဒီယုံကြည်စည်းကပ်နေတဲ့ပုဂ္ဂိုလ်ကဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုတွေမပြုရပါဘူးလားဗျာပြုရတယ်ယုံမှားမှုရှိနေတဲ့ပုဂ္ဂိုလ်ကြတော့ဒါနကောင်းမှုရောပြုသေးရဲ့လား သီလကောင်းမှုရောဆောင်နေရဲ့လားဘာဝနာကမ္မဋ္ဌာန်းတရားတွေရော အထုတ်ပါဦးမလားအမထုတ်တော့ဘူးအဲတော့ဒီယုံမှမှုကင်းပြီးတော့ဘုရားတရားတန်ခါယရဏသုံးပါးနဲ့သူတော်ကောင်းတရားတွေပေါ်မှာယုံမှမှုကင်းနေပြီဆိုရင်ယရဏသုံးပါးရဲ့အပေါ်မှာမမိတ်မတုံယုံကြည်တတ်ဝင်နေတဲ့ပုဂ္ဂိုလ်ဟာအောက်ထင်သောတာပန်အရိယာပုဂ္ဂိုလ်မဖြစ်ပေဘူးလားသောတာပန်ပုဂ္ဂိုလ်ကအဲ့ဒီယရဏသုံးပါးရဲ့အပေါ်မှာယုံကြည်မှုခံရသလားမခံရဘူးလား ယုံကြည်မှုခိုင်မြဲနေတဲ့ခါကာလကြတော့ဘယ်လိုပုဂ္ဂိုလ်တွေဖြစ်ဖြစ်ပြည့်နိုင်သေးရဲ့လားမပြည့်နိုင်တော့တဲ့ပုဂ္ဂိုလ်ဟာဘုန်းကြီးတို့ယောဂီများတေတိယချမ်းမဲ့မှာဒုက္ကတိဘဝလားဒုက္ကတိဘဝလားအဲတော့ဒီကံကြီးကျင်းတဲ့အချိန်ကာလယောဂဝေဒနာတွေပြည့်စုံနေတဲ့ခံရလို့ငါ့မှာတော့ဖြင့်သိရတော့မယ်အဲတော့ယုံမှမှုတွေရှိနေတယ်ဆိုတာဘာမှတွေးတော့ပူပန်စရာလိုရရဲ့လားဘာမှတွေးတော့ပူပန်စရာမလိုတော့တဲ့အတွက်ကြောင့်ယုံမှမှုကျင်းကျင်းပြီးတော့ယရဏသုံးပါးပေါ်မှာ ယုံကြည်ကြည်ကမှုခံရင်းနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်ယုံမှမှုကင်းနေတဲ့အတွက်ကြောင့်မို့သိရမှကြောက်သေးရလားဗျာဒီဆိုလိုက်ယုံမှရှိတံကင်းရှင်းဉာဏ်သိရမကြောက်ပြီယုံမှရှိတံကင်းရှင်းဉာဏ်သိရမကြောက်ပြီ ဒီယုံမှားမှုတရားတွေကိုမိမိတို့ကမရှိဘူးမိမိရဲ့တဏ္ဍာမှာယုံမှားမှုကင်းနေပြီဘုရားဘောမှာလည်းယုံမှားမှုကင်းနေတရားဘောမှာလည်းယုံမှားမှုကင်းနေတန်ဃာတော်ရဲ့ဘောမှာလည်းပဲယုံမှားမှုကင်းနေ ဒီနသမားတွေပညာစတဲ့အဲ့ဒီပုံမှာလည်းပဲဒီတရားတွေပုံမှာသူတော်ကောင်းတရားတွေပုံမှာလည်းပဲယုံမှန်းမှုမကင်းနေဘူးလားအဲ့လိုယုံမှန်းမှုလုံးဝကင်းနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အရိယာပုဂ္ဂိုလ်ပဲ။ဘာပုဂ္ဂိုလ်ပါလိမ့်မယ်။အရိယာပုဂ္ဂိုလ်မှာအဲ့ဒီပုဂ္ဂိုလ်တည်တည်ချမ်းမြမှာပဲဆင်းရဲကမလွတ်မြောက်နိုင်ပြီဘူးလား။အဲ့လိုလွတ်မြောက်နိုင်တဲ့အတွက်ကြောင့်မို့တေးရမှာကြောက်သေးရလားဗျာ။ဒီတော့တေးရမှာမကြောက်တဲ့ပုဂ္ဂိုလ်ဘယ်နှပါလဲ။၄ပါး အဲ့တော့ငါးပြန်အာယုံကာမဂုဏ်တရားတွေပေါ်မှာနှစ်သက်တွေ့တာကန့်ညိတွေ့တာတတ်တဲ့တဏှာကင်းနေတဲ့ပုဂ္ဂိုလ်ဟာတရားမှကြောက်သေးရဲ့လားမိမိခန္ဓာကိုယ်မှာနှစ်သက်တွေ့တာမှုကင်းနေတဲ့ပုဂ္ဂိုလ်တရားမှကြောက်သေးရဲ့လားမိမိရဲ့တဏှာမှာကုသိုလ်ဒါနတွေကကုသိုလ်တရားတွေကများပြီးတော့အကုသိုလ်တရားတွေရှောင်ကျင်နေတဲ့ပုဂ္ဂိုလ်တရားမှကြောက်သေးရဲ့လားအခုယုံမှားမှုကြီးကင်းနေတဲ့ပုဂ္ဂိုလ်ရောတရားမှကြောက်သေးရဲ့လားဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများလည်းတရားမှမကြောက်အောင်အောက်ထင် သောတာပန်အရိယာလောက်ဖြစ်အောင်ကြိုးစားပြီးတော့ထားမယ်ဆိုရင်အပယ်လေးပါမလွတ်မြောက်နိုင်ဘူးလားအပယ်လေးပါလွတ်မြောက်နိုင်ပြီဆိုတဲ့ကောဒီပုဂ္ဂိုလ်ဟာတရားမှကြောက်သေးရလားဗျာလုံးဝမကြောက်တော့ဘူးဘာကြောင့်လဲဆိုတော့ဒုက္ကတိဘဝလားဒုက္ကတိဘဝလားအေးဒုက္ကတိဘဝကိုရရှိစံစားရတော့မှာဖြစ်တယ်မြေအိုးနဲ့တူတဲ့ခန္ဓာကိုယ်ကြီးကိုစွန့်ပစ်ပြီးတော့ရွှေအိုးနဲ့တူတဲ့ခန္ဓာကိုယ်ကြီးရမှာဖြစ်တယ်ဒါကြောင့်အဆင့်အတန်းနှိမ့်မှလားအဆင့်အတန်းမြင့်မှလား အထင်တန်းမြင့်တဲ့ဘဝမျိုးကိုရောက်ရှိပြီးတော့စံစားရမှာဖြစ်တဲ့အတွက်ကြောင့်သိရမှာကြောက်သေးရလားဗျာ။ဒါကြောင့်သိရမှာမကြောက်သူတွေဖြစ်အောင်မိမိရဲ့ငါးရအာယုကာမဂုဏ်တရားတွေကိုလည်းပဲစွန့်နိုင်တယ်များစွန့်ပါ။ဟုတ်တယ်မို့လား။ကင်းနိုင်တယ်များကင်းအောင်လုပ်ပါကြိုးစားပါ။မိမိခန္ဓာကိုယ်ကြီးပေါ်မှာနှစ်သက်တွေ့တာကန့်ကြီးတတ်တဲ့တဏှာတွေကင်းနိုင်တယ်များကင်းအောင်ကြိုးစားပါအားထုတ်ပါ။အဲဒီကင်းအောင်အားထုတ်တဲ့နည်းကတော့တတိပဋ္ဌာဝိပဿနာနည်းပဲရှိတယ်။ဟုတ်တယ်မို့လား။ ဒီတရားတွေအားထုတ်သွားလို့ဝိပဿနာဉာဏ်ရဲ့အစဉ်စဉ်တက်လို့ရှိရင်ကိလေသာတွေမကင်းနိုင်နေဘူးလားကင်းပြီးတော့သွားနိုင်တယ်နောက်ပြီးတော့ကုသိုလ်တရားတွေများများပြုရမှာလားနည်းနည်းပြုရမှာလားကုသိုလ်တရားတွေများများပြုတဲ့ပုဂ္ဂိုလ်ဟာလည်းတရားမှကြောက်သေးရလားယုံမှမှုကင်းနေတဲ့ပုဂ္ဂိုလ်တရားမှကြောက်သေးရလားဒါကြောင့်ဤမိခောပြမနာသတ္တတော်မရဏဓမ္မသမန္နနာပဉ္စတိနာတန္တတံအပိဇန္တိမရဏတတိ ဗျမနာဇံတို့တော်ဤပုံနာခြင်းဤနေကိုသတ္တရောဤလေဥတို့သည်မရဏဓမ္မတည်ခြင်းသဘောရှိကုန်သည်တမ္မနောဖြစ်လျင်မရဏတံတည်ခြင်းသဘောမှာနပါယံတိမကြောက်ကြကုန်အခုပြောနေတဲ့ပုဂ္ဂိုလ်လေးဦးဟာတည်ခြင်းသဘောတွေဘလို့ပဲကြုံတွေ့ကြုံတွေ့ကြောက်တွေ့ရလားဗျာမရဏတံတည်ခြင်းသဘောမှာနပါယံတိမကြောက်ကြကုန် သန္တာတံထိဏံချင်းတို့နအပစ္စတိမရောက်ကြကုန်ထိဏတုံလို့ချင်းတို့ရောက်သေးရဲ့လားဘယ်လိုယောဂဝေဒနာတွေပြီးစီးနှိမ့်ချက်ပြီးတော့တရားတော်မဲ့အရေးကြုံတွေ့နေပေမဲ့ကြောက်လည်းမကြောက်ဘူးထိတ်လည်းမထိတ်နိုင်တော့ဘူးဘာကြောင့်လဲကုသိုလ်တရားတွေမိမိတဏ္ဍာမှာပြည့်စုံလို့လားမပြည့်စုံလို့လားဒါကြောင့်ပြမနာဇာနုသောဏိပုံနာခြင်းဤမေခောသတ္တတော်ဤလေဥရောတိမရဏဓမ္မသိရင်သဘောရှိကုန်၏တမ္မန်တော်ဖြစ်ကုန်လျက် မရဏတာသိခြင်းတဘောမှနပါယံတိမကြောက်ကုန်တန်တတန်ဒိဋ္ဌံခြင်းတို့နအပိဇ္ဇတိမရောက်ကုန်ဣတိဤသို့ဘဂဝါတို့ဘုန်းတော်တခင်တရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမလွေဟောကြားတော်မူခဲ့ပါ၏တည်းိမာယသုကြ ကြားရတဲ့တရားတော်လာအတိုင်းမိမိတို့ဟာတရားမှမကြောက်တဲ့ပုဂ္ဂိုလ်များဖြစ်အောင်ဒါနာကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုရေကိုများများကြီးပြုနိုင်ကြပြီလေရှင်မင်းဝသာသနာရိပ်တာရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဘုန်းကြီးနဲ့အတူတကွလက်တွဲပြီးတော့သာသနာပြုနိုင်ရတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။